အခန်းကြီး39အငယ်1မှ10ထိုကာလခါဘာလဒန်တာဘာဘူးလိုမင်းကြီးမေရောဒဘာလဒန်ဒီဟေဇကိမင်းနာ၍အနာပြောက်တီကို ကြားသောကြောင့်မေတ္တာစာနှင့် လက်ဆောင်ပါလျက်တမန်တို့ကိုဆေလွတ်လေ၏ဟေဇကိမင်းသည်သူတို့ရောက်သောကြောင့်ဝမ်းမြောက်၍ရွှေတိုက်မှစသောရွှေငွေ နံ့သာမျိုး အဖိုးထိုက်သောနံ့သာစီလက်နှင့်တိုက်နှင့်ဘန္နာတော်အလုံးစုံတို့ကို ပြလေ၏နန်းတော်မှဆ၍နိုင်ငံတော်အရရ၌မပြသောအရာတစုံတစ်ခုမျှမရှိ ထိုအခါပရောဖက်ဟေရှာယသည် ဟေဇကိမင်းကြီးထံတော်သို့တွား၍ထိုသူတို့သည်အဘယ်သို့ ပြောကြပါသနည်းအဘယ်ပြည်မှအထံတော်သို့ လာကြပါသနည်းဟုမေးလျှောက်တော်ဟေဇကိမင်းကဝေသောအရာဘာဘူးလုံပြည်မှ ရောက်လာကြသည်ဟု ပြန်ပြော၏နန်းတော်၌အဘယ်အရာကိုမြင်ကြပြီနည်းဟုမေးပြန်လျင်ဟေဇကိမင်းကနန်းတော်၌ရှိသမျှကိုမြင်ရကြပြီဗန္တာတော်တွင်ငါမပြသောအရာသုံးတစ်ခုမျှမရှိဟု ပြန်ပြော၏ထိုအခါဟေရှာယကကောင်းကင်ဘုရားအရှင်သာရဘုရား၏ နှုတ်ကပတ်တော်ကိုနားထောင်လော့နန်းတော်၌ရှိသမျှကို၎င်းယနေ့တိုင်အောင်ဘိုးဘေးတို့သည် စီးပူးသမျှကို၎င်းဘာဘူးလိုမျိုးတို့ယူသွားရသောကာလသည် ရောက်လိမ့်မည်တစုံတစ်ခုမျှမကြံကျွင်းရဟုသာရဖျားမိန်တော်မူ၏တင်နှင့်ຫນွယ်၍ရသောတင်ဤသားမြေတို့ကိုလည်းယူသွား၍သူတို့သည်ဘာဘူးလိုရှင်မင်းဤနန်းတော်၌ လူပျိုတော်လုပ်ရကြလိမ့်မည်ဟု ဟေဇကိမင်းအားပြောဆိုလေ၏ဟေဇကိမင်းကလည်းသင်ပြန်ရသောအရဖျား၏နှုတ်ကပတ်တော်ကောင်းပါ၏ဟု၍၎င်းအကယ်စင်စစ်ငါလက်ထက်၌ငြိမ်သက်ခြင်းနှင့်တစ္ဆာဆောင်ခြင်းရှိရလိမ့်မည်ဟု၍၎င်းဟေရှာယအားဆိုလေ၏